သတိဝါရံသတိဝါရံဣမံဣမံဣနာစီဝရံဣနာစီဝရံအာဂသေမအာဂသေမဣမိနာဣမိနာစီဝရေနာစီဝရေနာ တော်နှင့်တကွာဘုရားဝိသီတော်နှင့်တကွာဒီကတိညာသင်္ကန်းကိုဒီကတိညာသင်္ကန်းကိုအင်္ဂါတော်အားအင်္ဂါတော်အားသင်္ခင်းယံသင်္ခင်းယံဒီရန်ပါတော်ဤဒီရန်ပါတော်ဤဒီကတိညာသင်္ကန်းဖြင့်ဒီကတိညာသင်္ကန်းဖြင့်ဝိနည်းတော်နှင့်အညီဝိနည်းတော်နှင့်အညီသင်္ကိုသင်္ကို ရှိပါတယ်။အဲဒီလိုဒီအနိစ္စအသေးသေးတွေဟောလို့ရှိရင်ဆိုရင်တရားတွေကကျမ်းမှာဝမ်းမြေဝါသာကြလို့ရင်တရားတွေကကျမ်းနေရအောင်အရှင်အာနိစ္စတရားကိုသင်ပြော ဒီကပေါ်လာတဲ့အချိန်ပေါင်းချိန်ပေါင်းများပါနေ့စဉ်တိုင်းဒါလည်းထပေါ်နေတော့ဒီဒီကမှာအမြဲတမ်းအချိန်တွေကအတူတူနေတဲ့ပုဂ္ဂိုလ်တွေတော့နှုတ်သက်တာရှင်ပြနေပါတယ်နဲ့ဆောင်းပုဂ္ဂိုလ်တွေအဲ့ဒါတော့ကျင်းကျဒါတော့ဒီလိုနဲ့ပြောနေတဲ့ပြောပါ

အဲ့ဒီကချင်းအာမိတေ၅ပါးရဲ့ပါ၄ပါးကတော့ဆိုရင်အထိမ်မကျင်းနိုင်တဲ့သလအတွင်းကြရဲဆိုတာအသာရမှာပြတ်ထားတာပဲအဲ့ဒါကိုတရားဆောင်မှုလေးစီထားတာအထိမ်ဤသင်္ဃာတဲ့လေးတဲ့အကျိုးမှာဒီရင်ကျုပ်ကသလများကြရတော့ဒီလားတရားကြီးလေး

ရင်းရောလာခြင်းနဲ့ကိုဆုံးလို့လာခြင်းပြင်းနေတဲ့ကစကြရတယ်။ဇာမောလာခြင်းနဲ့တိုင်အောင်အဲဒီသူအရင်ရပါတယ်သင်ဖြင့်ရပါတယ်။တစ်ချိန်ဖြင့်တော့အဲဒီမျက်နာပါအကျိုးအာနိနေရောညာနဲ့၄ပါးရော

ခေနိတံခေနိတံ ကြောင်းကိုပေါ်ပြတယ်။အာရဝေကဉာဏ်၃ချက်ဉာဏ်တော်ရရမြတ်စွာဘုရား ကြောင်းကိုပြောတယ်။ဆန္ဒစာရာသူတော်ဘာကိုရှာမိတာနဲ့ပုဂ္ဂိုလ်ကိုရှာမိတာ တရားဟောပါတယ်အဲဒီတော့ဟောတော့ဉာဏ်နာမည်ကိုသဘောပေါက်သွားတာပါမီရှိတဲ့ပုဂ္ဂိုလ်ကလွယ်လွယ်လေးညံ့ကြတယ်ပါမီလို့မရှိတဲ့ပုဂ္ဂိုလ်တွေတော့တရားတွေအထုမှတ်တော့မှသူတို့ကအသိမလွယ်ဘူးအခုဒီမှာ တဲ့သခင်သင်္ကန်းပြည်တယ်ဆိုတာအဲ့လိုအကျိုးတွေကိုရရှိနိုင်ပါတယ်အဲနောက်လာကြတော့ဒီသင်္ကန်းဆိုတာအကျိုးတွေကိုရပါတယ်သင်္ကန်းပြည်အကျိုးပါေခေါ်ပြီးတော့ဒီကုညာဖြစ်သင်္ဃာရဆရာကောင်းနေရောဒါလည်းတချို့အဲဒါနာဖြစ်တဲ့ဒါဖြစ်ချိုးတယ်လို့ပြောတာကဘုရားဘောဓဘာသာကနာက ဖြစ်နေရတယ်ဒါဖြစ်တော့မှဒါဖြစ်ကြတယ်အဲဒီကဓာတ်ပြုရတာကမြတ်စွာဘုရားသာဝတိဇေဝကျောင်းတော်မှာသတင်းသုံးတဲ့အခါလာရတဲ့သုံးလုံးကတော့သူ့ဘူးဟာလက္ခဏာရှိနေနေပါတယ်အဲဘလောက်ကွာလို့ဆိုလို့ရှိရင်73နှစ်လောက်ကွာတယ်မြတ်စွာဘုရားရဲ့ကွာတော်စဉ်က ပါရတိဒီမှာဝါဆိုတဲ့ဝါက14နှစ်မြောက်14နှစ်မြောက်မှာဝါဆိုပါတယ်။ဘုန်းကြီးဝါစဉ်ဝါစဉ်ရဲ့ဘုံပါရတိနေတဲ့ချိန်အားရှိပါတယ်ပါရတိရာဒီမှာပါရတိရာမပါရတိကြီးရာဒီမှာ၃ဝါပါရတိရာဝေဒာဒီမှာ၃ဝါ မကူလာမှာဇဝဒါရိယမှာဇဝအဲဒါခေါင်းတော်အဲဒီကနေပြီးတော့အော်ကြည့်ရဒီမတာကုဒီမတာဝေဇဝဒီကု ည်ကြည်ကုလဝါရဝါရရှိမကုလဆိုတဲ့ကြမ်းမှာအဲဒီမှာတဝါနောက်ကိုယ်ကလည်းဒီအစဉ်တိုင်းဝါစီရှိပါတယ်ဝါရစီ လေးဝါတော့ဖြစ်ပါတယ်။လေးဝါတော့အဲအဲကိုညာဖြစ်တာပထမဝါပြီးမှဆိုတော့တဝါတော့နောက်ကျတော့ဒီလိုမှနောက်ကျတော့တဝါတော့နောက်ကျတယ်အဲ73ဝါ 6ယူဇနာရဲ့6ယူဇနာဆိုတော့ယူဇနာစာရတရားပါတယ်ဆို7နိုင်တယ်ဆိုတော့နိုင်ပါရှိရတယ်အခုဒီနေရာမှာတော့ယူဇနာယူဇနာလို့စာရမှာရှိတာတွေကိုတိုင်းတာထားတာတွေအများကြီးရှိပါတယ်ခွန်ခွန်မိုင်းရှိတယ်ဆင်မိုင်းရှိတယ်ကိုမိုင်းရှိတယ်ဒါတော့ဆင်မိုင်းရှိတယ်ဒါတော့အဲတော့ဆောလိဇနာ ဒီနာရှင်းနိုင်တာတော့60ရေးတယ်ရှင်းနိုင်ခဲ့တာပေါ့ဒီရှင်းနိုင်တော့ကြံ့နေပြီးတော့အဘောရရှင်းမှာပေါ့ဆရာရှင်းမှာတော့အိမ်ကိုရောရှင်းရင်တော့လည်းရှင်းရင်တော့အဲငါးရက်ငါးချောရက်ပါတာအဲဒီမှာတော့နေချင်းကရောက်မှာပေါ့နေတော့ဝါဆိုကြတယ် ဝါဆိုပြီးတော့သူတို့စိတ်ထဲမှာနတ်တော်ကကုညောရောရလာလို့အာဝတိဒီနဲ့မဝေဘူးနတ်တော် Sarah တရား ပါရဲ့ဆရာကြီးအတိုင်းရှိအတ္တရိနာနာဟောတဲ့ပုံလေးသင်္ဆကပ္ပိလာအချိန်ချင်းထားတဲ့ညာနာမှာအာရုံတွေရတယ်ဆိုတာကနာနာပါပါအဲ့ဒီမှာအချိန်ဆိုတာပါရဲ့ဆိုတဲ့တိနာဆိုတာကြည့်ရဆိုင်ရဲ့လက်ရှိနဲ့ မာရတဲ့ဒီဒီကဘာသာချင်းနာသမာသာဘုရားချင်းနာဆက်တယ်နေပါဘောနရသာဘုရားကထောက်တယ်ချင်းနာရှိတယ်ခိုင်ရဲတယ်နေစီတယ်မာရတဲ့ဒီဒီကဖွင့်အာခိုင်ရဲတာလည်းဆိုရင်ဒီသင်္ခါရခံရတဲ့ဖြစ်ခိုင်ရဲတရား ယူရကာလတည်းရောယူရကာလတည်းရောအဲဒီသင်္ဃာသိတဲ့ကာလသင်္ဃာကြည့်လို့တဲ့ကာလအဲဒီတရားခုတကယ်မင်းနဲ့ဆိုလို့ရှိရင်တော့မော်ဒယ်လောက်ရဲ့ပြည့်နေကနေပြီးတော့ဇာမောနာနေရှိကြတာဒါလည်းမဟုတ်ဘူးဒါ ဇီဝကာလကမြောက်သင်္ဃာဆိုပြီးသင်္ဃာဆိုလို့ရှိရင်ဒီတော့သင်္ဃာနေရာတော့ဖြစ်ဖြစ်ချုပ်ပြီးတော့သုံးဆောင်ဝါရင်ဝါရင်နေတော့ဆက်ရဆက်ရဓမ္မတွေသင်္ဃာတွေရတဲ့သင်္ဃာတွေအဲဝိဇ္ဇာဝိဇ္ဇာသင်္ဃာချက်ဒီဆိုင်ဝိဇ္ဇာချုပ်ဆိုလို့ရှိရင်ဝိဇ္ဇာကဥပါဒနာဘောဆင်းရဲတော့အဲ သင်္ကန်းယူတဲ့အချိန်သင်္ကန်းယူထားတဲ့ဘုရားယူထားတဲ့သင်္ကန်းရဲ့ဆုံးဆုံးဝတ်တဲ့အချိန်ဓမ္မရဲ့ဆရာဆရာအချိန်နဲ့လည်းဆင်တော့စီဝရကလာနဲ့စီဝရကလာနဲ့ဆိုတာဘောင်းလာပြီးတော့ဈာစီတီသွားငါးလာဖြစ်တယ်အဲဒီဈာစီတော်ကြီးတွေကလည်းထိနာတယ် ငါးကာလငါးခုဆက်စပ်ပြီးသားဘုဒ္ဓဘာသာရဲ့မှာအနာဘောဓိသံသာဘောဓိဆက်အဲဒီမှာဒီတော့ဒီမှာသမယအဲဖွင့်လို့မရှိကင်းတဲ့သမယကမှာပြရတယ်အဲဒီမှာစီဝါကရာမြတ်စီဝါကရာမြောက်ဆိုစီဝါကရာအာဟုတဲ့ခေစီဝါကရာကချုပ်ဆုပ်ပြုလုပ်တဲ့ခေအဲဒီခါကာလမှာဆိုရင် ခဏတော့စားတော့မယ်စားတော့မယ်ဒါလေးသိစရာဘာမှမဟုတ်ဘူးအဲစကြရဲ့ဘုရားပါကြတယ်ဘောရောတာကိုဆက်လိုက်တယ်ဘောရောတာကိုဆက်လိုက်တယ်အဲဒီမှာလည်းစကားမှစကားကလည်းရှိရတယ်အဲဒါငါးခိခာငါးခိခာတိုင်းတရားဆွဲရတဲ့အချိန်ကကာလတည်းရှိရတယ် ဖွင့်ဆိုရတာဆိုရသင်္ဃာကိစ္စာသင်္ဃာကိစ္စာအန္တရာအန္တရာသောတာပတိနိသောတာပတိနိဒီဆိုတာသင်္ဃာကိစ္စာရေးတာပါပဲသင်္ဃာကိစ္စာရှိပါသေးတယ်ပေါ့သင်္ဃာဒီတိုင်းကြလို့ရှိရင်တစ်ချိန်နဲ့သင်္ဃာနဲ့ဆိုရင်သလားသင်္ဃာသလားသလားသလားသလား တထိန်ခင်းလို့ဆိုရင်တော့ကောင်းသားတဲ့တရားမှာလားသာရှိနေတဲ့ဝိုင်းအဲ့ဒါကိုကြောက်ကြည့်ပြီးတော့တချိနာသင်္ဃာပြုပြီးတော့သင်္ဃာတထိန်ခင်းတဲ့တရားတချိနာဒါဆိုဘုရားဟောတော်မူဆိုတဲ့ဘာသာတော်ကိုသိတာဖွင့်ထားပါတယ်တထိန်တော်ဤမြတ်ဤတဏှိတထိန်ဒါတော့ ဘုန်းကြီးတွေဟောကြားဆိုတာဒီနည်းပါလေးရောသရုပ်ချရွယ်စာနဲ့နာမည်ပါညာ50နှစ်ကိုမိမိမိမိမိမိပါသူ့လိုပါအဲညာ50နှစ်အဲ့ဒီမှာကတိနာဒီနာလေးဆိုသင်္ဇာလေးဆို အကြီးနာအကြီးနာရဲ့ဆက်ဆိုပြီးတော့တရားထုတ်နေတာရှိတယ်။အဲဒီအကြီးနာကအချိန်ကမဟုတ်ပါဘူး။သူကဘာလို့လဲဆိုရင်သင်္ကန်းချုပ်တဲ့ဘာသာကချုပ်တဲ့သင်္ကန်းကြီးရဲ့ချုပ်တဲ့သင်္ကန်းအရာအနာကိုချိုးကြပါတော့အခါချဲ့ဘာသာကဆိုတော့သင်္ကန်းကိုကြည့်ပါသင်္ကန်းကိုအခါချဲ့ ဒေသနာတွေပေါ်တဲ့ဆင်းရဲဝါရဲတော့ဆင်းနိုင်အဝိနည်းတွေပေါ်တဲ့ဆင်းနိုင်ပထမအဲ့ဒီလိုသင်္ကန်းပုံစံခံခြင်းရှိတော့သင်္ကန်းချုပ်တဲ့ပုဂ္ဂိုလ်တွေမှာသင်္ကန်းနဲ့ကြားနာအစမပြေကျိုးရစီရစီရစီရပါတော့အစမပြေအဲ့ဒါပုံစံချုပ်ကြတယ် အဲဒါကိုစာရင်းအဲဒါကချင်းနာဒီလိုဘာကိုစာရင်းမှာခြေကိုလွယ်ဖို့ချင်းနာလေးဆိုအထိန်ကျိုးတယ်ဆိုတာကသူ့ရဲ့အဲဒါပရိသချင်းနာကသင်္ကန်းချုပ်စီတာသင်္ကန်းပုံစံမျိုး အဲ့ဒါဉာဏ်ပဲရသိတယ်သင်္ကန်းချုပ်တိုင်းချုပ်တိုင်းအဲ့ဒါကြီးကိုသင်ပြီးဆိုရမှာဘုရုံးကသင်္ကန်းချုပ်တဲ့ပုဂ္ဂိုလ်တွေကသုခလာသင်္ကန်းချုပ်တဲ့ပုဂ္ဂိုလ်တွေအလုပ်လိုက်တိုင်းတဲ့ပုဂ္ဂိုလ်မှာဆိုတယ်သုခလာကအကြောင်းဝယ်စီဝယ်သင်္ကန်းချုပ်တဲ့ပုဂ္ဂိုလ်တွေကလည်းသွားကြည့်နေတာပဲဘုရုံးကတည်းကသွားကြည့်မှာမဟုတ်ဘူးအမြင်ကတော့သင်္ကန်းချုပ်ကြအောင်ချုပ်နိုင်ရုပ်နိုင်တော့ တရားအခါပုံစံနဲ့အဲ့ဒီပုံစံနဲ့ဟိုနိုင်ဆိုင်ပြီးတော့ပုံစံကြီးပေါ်တင်ပြီးတော့ရှင်းနေပေါ်တယ်ချိုးရတယ်အဲငါချုပ်တဲ့ပုံစံကြီးပါပဲငါချုပ်တဲ့ပုံစံကြီးခင်းထားလို့ရှိရင်အဲငါချုပ်လို့တဲ့ဟာအဲငါချုပ်လို့တဲ့ဟာအဲချိနာဆိုတဲ့ သင်္ကန်းချုပ်တဲ့ပုံစံကြီးပုံစံကြီးထည့်ထားတယ်ဆိုတဲ့ဒီတရားဓမ္မရဲ့တရားနဲ့သင်္ကန်းအစဉ်ကတိနာအစဉ်နဲ့ထည့်ထားလိုက်ပြီးကတိနာကတိနာအစ္စာနာအစ္စာမိအဲဒီကချိန်ချင်းပါလို့ဆိုတော့ ငါချုပ်တဲ့ပုံစံတော်ကြီးအထယ်ကြီးအဲ့ဒါကိုခင်းတဲ့ဒိဋ္ဌိစီရအဲ့ဒါကိုပို့ပြီးတော့ခင်းတယ်သင်္ကန်းချုပ်စီရတော်ကြီးခင်းထားတယ်ဒါသင်္ကန်းချုပ်နေတယ်ဆိုပြီးရတယ်ပဲသစ္စာတရားတစ်ချိန်ချင်းနဲ့ဒီကနေ့ကတော့အချိန်ပေါ်ပြီးရှင်းတဲ့ သင်တယ်ဆိုတဲ့ဆိုရတာခွင့်ပြုတယ်လို့ညရပြောတော့ကြတယ်။အဲဒါကိုသင်ပါမည်သင်အားမည်တည်းဒီအချိန်ဒီသင်ဆိုတော့နေငါပေါ်ပြီးပါတော့ငါချွာတယ်။နေငါချွာကောင်းပြီ။ခေတ္တတော်ပဲဆိုတဲ့သင်ကျဲအဲဒီနေရာကပါဠိလိုပါလား။ခရရတိကမဟုတ်တာ။အဲဆိုတော့ပါ ခံရတဲ့ပုဂ္ဂိုလ်ကြီးပေါ်ကြည့်လို့ရှိရင်သူကဒါအမှန်တကယ်ရောသာသာလို့ဆိုတာအထင်ပါမင်းသိပါမင်းသိပါမင်းသိပါမင်းသိတိကတိသိတိကတိသာ သိမှုအချိန်နဲ့တော့အချိန်နဲ့ဆင်ခြင်ရတယ်ကြည့်ရတယ် ပေါ်လာတာအဲ့ဒါကြောင့်ဒီကံလာတာတကယ်ဒီညာနာလက်ဆက်ရပ်ပြီးတော့ point ထားရတာကဆင်းလာတယ်ဒီမှာတော့ဆက်လာ ကောင်းပါ တွေရအောင်လို့လူနဲ့ဓမ္မရင်မှာလည်းဘယ်လိုပြုရတော့ဆိုစာရတဲ့တဲ့တဲ့ရှိအဲဒီတော့ကုသိုလ်ကောင်းတာပရိသပါဒစနေပြုသောအကျိုးကိုသိရသည်လူသူမှာလည်းဒီလိုပဲညာနဲ့ကျွမ်းမ်းဒီလက်ဒီမှာလည်းအဲ့လိုကြီးရပါလေဗာကြားပဲသွားရင်အပြည့်မရှိဘူးလို့ပဲသွားတယ် အဲ့ဒီအကျိုးတွေရနိုင်ပါလေဆိုတာကိုဟောထားပါတယ်။ဒါဟုတ်တယ်ရောမှာလို့ပြောတယ်ဆိုကြ။ရောပါတယ်ဆိုရဲရရှိဒီကပါတာစနေကြ။ဟုတ်တယ်ရောမှာ။ဒါစီပင်ကွာလောကစွာလိုရာရောနိုင်ပြီးနောက်ဘဝနောက်ဘဝတွေမှာအသာရှိရှိပဲနဲ့ဘုလိုကတော့ညာသွားနိုင်တယ်။အခုသိတာလားတချို့ရှင်ဝါကောင်းတဲ့ပုဂ္ဂိုလ် မှတားနေရှိတယ်ဆိုသွားနိုင်တယ်ဒီပုဂ္ဂိုလ်ရဲ့ရှင်ဝါသိကောင်းတဲ့ပုဂ္ဂိုလ်တွေကြတော့အချို့ကဝါရသူဝါရနေဝါရသူရှိပါတယ်အဲဒီလိုသူကြတဲ့အခါဒါလည်းဆိုရတာကျော်ရတာသာစီနေကွာသာစီနေကွာသာစွာသာစွာဘုရားကောင်းနိုင်ဘုရား သိကျင်းတဲ့အညာကြီးနဲ့ရတဲ့ပုဂ္ဂိုလ်မှာပြောရတာဓမ္မသစ္စာအတ္တမာရဏသစ္စာတော့အဲဆောင်းနေဆောင်းနေတဲ့ခါကဆောင်းနေတဲ့တော်ရရပါတယ်ဘာသာပြောတဲ့ကံဘာသာပြန်ကံကိုညစ်ကြတယ်သင်္ကန်းသုံးတယ်ကိုဆောင်သွားတာဘယ်မှာထားလို့ဒီလိုကသာသနာ့ကြီးထားတဲ့ပြည့်နိုင်တဲ့ဒီလိုတော့တော်ဖို့ရတဲ့သက်သက်တော်ရှိမှာပေါ့အဲ့ဒါတော့ကြောင်းနိုင်တယ်ဆိုတော့ဒီလိုပြန်ကြည့်တာ ဘုံကြီးထဲမှာထားလို့ရထားတာပါဒီဆရာဘုံကြီးထဲမှာဘုံကြီးထဲမှာထားလို့ရထားလို့ရ ဆိုတာဈေးပါဈေးပါလို့ဒိုင်နဲ့ခံပြီးတော့စားတာနိုင်ပါလေဆိုတာဈေးပါသူနေဈေးပါသူနေဘောဇင်ဘောဇင်စားနိုင်လူရအဲ့ဒါနဲ့လာပြီးတော့ကျိုးပြည့်လို့ပြရလာတာစားလို့ရနာစားလို့ရဈေးကစားလို့ရစားလို့ငါးစားတာအပြစ်မရှိဘူးလို့ပြောတယ် တော့မသိလို့တော့စိတ်ကြည်တာလည်းသာတော့သိတော့မှာမဟုတ်ဘူး။ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်တွေကဘာဆိုစားလို့ရကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်ကဟောရှင်ဟောတယ်ရှင်ဟောတယ်ဘယ်လိုပြန်ကြဘူး။အဲဒါဝေကြီးလာတဲ့ပုဂ္ဂိုလ်တွေအဲတော့အကြောင်းနဲ့နာမြင်တဲ့ဘုရားဆိုစားနေတဲ့သိကောင်းတာဟောစားလို့စားလို့စားတော့စိတ်ကြည်တဲ့ကတော့ဘာလို့လဲဆိုအဲဒါရှိရတဲ့ဉာဏ်ကိုဒီလို ဘာမလို့သားနေလဲဆိုတဲ့အကျိုးရပါတယ်ပဲဒီလိုပုဂ္ဂိုလ်လည်းဘုရားသစ္စာနိုင်တဲ့တော့ဘုရားရှိခိုးပြရတယ်ရှိခိုးအဲဒီအကျိုးရပါတယ်ဆိုလိုပါတယ်သာဝေအားများ ဆရာကြီးနဲ့ရမယ်ပုဂ္ဂိုလ်ကတော့ဆရာကြီးလည်းပို့ပြီးတော့ထားနိုင်တယ်လို့ရှိတဲ့ထားနိုင်တယ်ဒါကြောင့်သင်မယ်သောတာပန်ကလည်းထားနိုင်တယ်ဟာဆရာတော်ကစီမောတော့လို့ရှိတဲ့နေရာထားနိုင်တယ် ဒီထဲမှာသာလို့ပြောတယ်ဉာဏ်နဲ့ရတဲ့ပုဂ္ဂိုလ်ကဆိုင်တဲ့ပုဂ္ဂိုလ်တွေမဆိုင်။ဒါကြောင့်အခြေခံနဲ့အထူးမရတဲ့ဒလာအင်းမှာတော့ဆိုရင်ဘာအာဒီဝါရီဆိုလို့ရှိရင်အဲဒီမှာပါအဲဆိုပြီးဝါကျက်တဲ့ပုဂ္ဂိုလ်တွေကဆိုင်တယ်သူတို့တဲ့ပုဂ္ဂိုလ်တွေဆိုင်တယ်အဲအချိန်ကသူထားလို့ရှိရင်တကယ်ကဲလို့ရှိရင်တော့ ဝါမတိတိုင်းအာဟာရပါတော်အတွင်းသာဓုဝါဒိစိုင်းတာလို့ဆိုရင်သူတို့နဲ့လည်းတရားပုဂ္ဂိုလ်တွေဆိုင်ဒီတော့ဘယ်ရကြည့်လို့ဆိုရင်အာသုတ္တတို့လက်ဆက်ပြရတယ်လို့နေရာပုဂ္ဂိုလ်တွေလည်းဝေရိဝေရိယကောင်းတာလည်းဆန္ဒပုဂ္ဂိုလ်တွေရဲ့ခွင့်ပြုပါတော်တယ်လို့အဲဒီလိုစဉ်းစားနေစီကျောင်းလာတော့ အဲဒီဒီနေရာမှာနေတဲ့ပုဂ္ဂိုလ်ကအဲဒီနေရာနဲ့ဆိုင်ဖြစ်နေတယ်ဆိုင်ဒီနေရာမှာပုဂ္ဂိုလ်ရဲ့သူ့နေရာနဲ့ဆိုင်တယ်သူ့လည်းသူ့မိသားစုရှိတယ်သူကသူမိပါရကြရတယ်ရှင်းတယ်အဲဒါကြောင့်လည်းတော့ကာလကလည်းဘုရားကလည်းပုဂ္ဂိုလ်ရအများကြီးနေပြီးတော့ပရမကအားရလို့ရှိတယ်ဆိုလို့ရှိရင်ဝါစုတဲ့ဘာသာပတ်ရာနေရာစသည်ကြာလာကြတာနဲ့ဒါတစ်ထောင်နဲ့တော့ထောင်နဲ့တော့ရှိနိုင်တယ်အဲဒီတော့ ဒီကသုံးမဲ့တာကငန်း900လောက်သာသုံးနိုင်ရဲ့ဆိုရင်သင်္ကန်း900လောက်သာသုံးနိုင်ရဲ့ဆိုရင်နောက်ကလာတဲ့ဘုရားရေအကုန်လုံးဝေကြရအဲ့ဒါတော့ဝေလို့ရှိတယ်ဝေဒီကသွားရင်းနေတဲ့ပုဂ္ဂိုလ်တွေမှာလည်းကောင်းမှုမရတော့အဲ့လိုဖြစ်နေအဲ့ဒီလိုကျိုးမဲ့ရှိရအောင်လက်စွာဘုရားဟောကျိုးလို့ရှိရင်ဒီလားပဲတိုင်းကကနာဒီပုဂ္ဂိုလ်နဲ့ဆိုင်နေအာအတူပါလိမ့်ဆို ရှိတဲ့ပုဂ္ဂိုလ်များလာဆိုင်အချိန်ကြီးလာလို့ရှိရင်တော့တပေါင်းသားကြီးတဲ့အခါအဲဒီထဲမှာအချိန်အမိခင်ရတဲ့ပုဂ္ဂိုလ်များလာဆိုင် နာတော့နဲ့ကျွေးတော့ရနိုင်ပါလားအထင်ကြီးခဲ့အဲဒါကာမကျိုးတဲ့များစွာနဲ့ညာစီရနိုင်ပါပြီဆိုတော့ကာမကျိုးတဲ့ ပြောကြတော့ပါဘူးသင်္ညာနာဒုညာကစပြီးသင်္ညာနာကိုပြောရတဲ့ဆိုသိရတယ်သာမန်ဓမ္မလူကနာသင်္ညာနာကိုအမိငါးပါးပြုတယ်ဆိုင်ဟိုအမိငါးပါးပြုတယ်ဆိုင်နဲ့သာမန်ဓမ္မလူလည်းဆိုင်နဲ့အဲ့ဒါသင်္ညာနာအကျိုးများပြီတဲ့အကျိုးများတဲ့သင်္ညာနာတွေယခု ထပ်ပြီးတော့တဲ့ပုဂ္ဂိုလ်ရှင်းရတယ်ဒီမူလအင်းကြီးသွားတော့တာပေါ်လာတော့ချို့လည်းဒီမောင်များလာပါချို့လည်းရှင်းနေကစတယ်နှစ်ခြေရှိပြီးသုံးခြေရှိပြီးလေးခြေရှိပြီးငါးခြေရှိပြီးစတယ်ညာနေမှာဆိုတဲ့ဆယ်ခြေဆယ်ငါးခြေခြေနဲ့ဆယ်ညာနေမှာတော့အဲ့ဒီလိုလိုက်ညာမှာဆိုရတယ်နိုင်ငံကသုံးလားပြီးရဲ့ဘုံဘုံနိုင်ငံအများကြီးပြီးရဲ့ဆိုမှတော့နိုင်ငံ da azụaụ ụaụe-eri ndị ọrụ နာဆင်းတဲ့အခြေခံရတဲ့နေ့သာဝိရတရားရဲ့အာသာရတရားဟောလာတဲ့ကောင်းတာ ဖြစ်နိုင်တယ်မှတ်ကောင်းပါလားဒါဆိုရင်ကုသတာကုသတာ ကျိုးတွေရတယ်နဲ့အဲ့ပါဇူးပြီးတော့တောင်းတယ်ရစတာအားလုံးဆန္ဒဆန္ဒ